မဟာပရိမြန်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တတနာဝိတုဒ္ဓိယတောကပတိဒီဝါနံပမတိကမာယဒုက္ခဒေါမနတာနာအထင်ကမာယညာနာပတိကမာယနိဗ္ဗာနပတိသိကရိယာယ ရေရီရာပါတာရောပฏิပဌာနာဓာတုဘုရားရှင်မဟာပฏิပဌာနာပုရိယပထမဆုံးသောဝန်ခံစကားဟုတ်ကလားလားအဲပိခဝေကိလေသာကိုချူးဖဲ့ဖြစ်ပြီးလျက်ရှိကြကုန်သောသူတော်ကောင်းပေါင်းတို့ပတ္တာနံဖျားဖြစ်လို့တဲ့ဘောဓိလောင်းလျား ပိစေကဗုဒ္ဓဖြစ်လို့တဲ့ဘောဓိလောင်းလျာဧကဘာဝကဖြစ်လို့တဲ့ဘောဓိလောင်းလျာမဟာဘာဝကဖြစ်လို့တဲ့ဘောဓိလောင်းလျာပဂတိဘာဝကဖြစ်လို့တဲ့ဘောဓိလောင်းလျာတို့အားဝိတုဒ္ဓိယာကိလေသာမြေကြီးမှာကင်းဝေးပင်ကြရာလို့မှာအရာမဲ့ကောဤပတိဖြင့်ရှုမှားရသောလမ်းသည်ဧကာယနောတခုတည်းသောလမ်း တကြောင်ဒီတော်လားတဲ့ဟင်အဲ့တော့တို့နိဗ္ဗာန်ဝင်တဲ့နေရာလမ်းငါးလမ်းလို့ပြောရမှာပေါ့လေဟင်ဖရာဖြစ်နေဒါလည်းတလားမဲထင်တယ်ဟဲ့ပြီးတော့တို့တိကြဖရာဖြစ်တဲ့ပိဋိကဗုဒ္ဓံလည်းတလားမဲထင်တယ်ဟဲ့ပြီးတော့ပညာရာမှာဖရာပွင့်တဲ့ခါကျတော့အကြီးဆုံးကဖရာရှင်ရဲ့လက်ရာဘက်ကသတင်းသုံးပါတောင်းတို့လက်ရာရောရံလို့ခေါ် ဟုတ်ကလားလားအဲတကိုးရာမှာဖျားပြီးရင်အကြီးဆုံးပြီးသူကလက်ဝဲဘက်ကသတင်းသုံးရတဲ့အတွက်လက်ဝဲတော်ရာဟုတ်ကလားလားအဲ့ဒီလက်ဝဲတော်ရာလက်ရာတော်ရာဒါလည်းတလားမဲ့တင်လေပြီးတော့တဏှာတဌာနမှာတခုကောင်းတခုကောင်းထူးကြုံသူဖြင့်ဤတက်တင်လေအဲ့ဒါကိုမဟာသာဝကလို့ခေါ်တာလေအဲ့ဒီမဟာသာဝကဒါလည်းတလားမဲ့တင်လေပြီးတော့ဘာပွဲဒုဂုံဒုမှမပါဘဲနဲ့ တို့နိဗ္ဗာန်ဝင်သွားတာဒါတလန်းတယ်ဟဲ့ဒါတော့ဒုက္ခမှာအော်ဝေဘူးတရားတော်ဘုရားကြီးတို့သွန်လွန်တို့ညောင်းလွန်တို့ဒါတို့နဲ့မိလောက်ဆရာရှိတယ်ဟဲ့အဲဒါကတို့ဒီမှာနောက်ပြန်ပြီးအင်းနည်းနည်းလေးထုတ်ကြည့်လိုက်ပါဦးအဲမိုးကုတ်ဆရာတော်ဘုရားကြီးတို့မဟာသီတို့ကံမျက်မြင်မဲ့တယ်ဟဲ့ဟင်ဟုတ်ကလားဟိုတို့ပဂတိတာဝကနဲ့ပိသိကကဖျားနဲ့ပဲပေးကြုံမှုမလို့ သာသနာနဲ့ကြုံနာနဲ့ရနိုင်ဟင်အဲဘုရားကတော့ကိုယ်တိုင်ကျင့်မှထင်တယ်ဟဲ့ကျင်းပြေပြည့်စိကလည်းကိုယ်တိုင်ကျင့်ရတာထင်တယ်ဟဲ့အဲကတော့မဟာတို့ကြတော့ဘုရားပွင့်မှရတယ်သူပဲပင်းကြုံမှရတယ်သူဟုတ်ကလားအဲပဂတိကတော့သာသနာနဲ့ကြုံယုံနဲ့ရနိုင်တယ်ဗျာဟင်ဒါမျိုးသမီးလည်းကျင့်ရနိုင်တာပဲမျိုးသားလည်းကျင့်ရနိုင်တာပဲဟုတ်ကလားဗျာအဲ့ဒါနိဗ္ဗာန်ဝင်တဲ့လမ်းဒီလမ်းကလမ်းပဲထင်တယ် ဟင်းဒီငါးလားနဲ့အပူရောရှိသေးလားမရှိပါဘူးအလိုရောဗျာမရှိပါဘူးအပူလည်းမရှိဘူးလိုလည်းမရှိဘူးဒီလမ်းငါးလမ်းဒလန်းလမ်းကသွားမှာဗျာအဲ့ဒီလမ်းဒလန်းလမ်းကသွားခြင်းယောဂီတို့လက်ထဲမှာရှိနေတတိနဲ့သွားတာပါပဲတခြားလမ်းမဟုတ်ပါဘူးတဲ့ဟင်ဒီတတိကတော့ယောဂီတို့လက်ထဲရှိနေကြတာပါပဲဟုတ်ပါဗျာဟုတ်ကလားဗျာအရာမကောဤတတိပြည့်ရှုမှာတော့လမ်းနေဤကာယံတော့တခုဒီတော်လမ်းတစ်ကြောင်းဒီတော်လမ်းနဲ့တခုဒီတော်လမ်းတစ်ကြောင်းဒီတော်လမ်းဆိုတော့ကင်းဒီလမ်းမတော်ပြောတာတယ် အဲလမ်းခွဲမရှိဘူးလမ်းမှမရှိဘူးလို့ပြောတာပဲဟုတ်ကလားဗျာပြီးတော့တို့ဒီလိုနဲ့ရှိကသွားခဲ့ကြတာတွေလေတို့ဒီဖရာသာသနာမှာဘယ်တို့2500ကျော်မှာနဲ့တော့ဟုတ်တယ်ရှိရှိရှိရှိအဲပွင့်ကပွင့်ကပြီးတဲ့ဖရာဖရာတွေလည်းမနေဘူးထင်ဗျာဟင်တက္ကဖရာတသူတသူမှာကောဧကတွေမဟာတွေပကတိတွေလည်းနဲမှာလည်းဟုတ်ဘူးဗျာဟင် တိုင်းဒီဖေးကပွဲတွေဖေးတယ်လေဟင်ကပွဲတွေဖေးတယ်ခုမှဖော်ထားတဲ့ဟိုတို့လက်သစ်ဖေးမှမဟုတ်ဖက်နဲ့ဟုတ်ကလားဗျာအဲဒါပွဲတွေဖေးကြည့်ပဲရှင်ပုဂ္ဂိုလ်တွေလည်းဟိုတို့စိတ်ဟုတ်ကလားကိလေသာကနေတာတယ်လေကြိုက်စိတ်ကြိုက်နဲ့စိတ်နဲ့တွဲနေတာလေမုံစိတ်ဟောမုံနဲ့စိတ်နဲ့တွဲနေတယ်လေဟုတ်ကလားဒီတိုင်းမှမတိစိတ် ဟောမသိနဲ့စိတ်နဲ့တွဲနေတယ်လေအဲ့ဒါကိုတို့စိတ်ကလေးစိတ်ကလေးတိုင်းဖြစ်ပြီးတော့ကြိုက်မုံမသိစာပြီးအပြင်ဒါတွေဝင်ခွင့်မရအောင်တန့်စင်တာလေယောဂီတို့လက်ထဲရှိတဲ့တတိနဲ့ပါပဲတဲ့ဟင်သူတို့လည်းဒီတတိပါပဲဖရာကန်တတိမို့တုတ်တုတ်ကြီးမထင်ပါနဲ့ဒီတတိပါပဲဟုတ်ကလားဗျာဟင်အာဒီတတိနဲ့ပဲလုပ်သွားတာပါတဲ့ဟုတ်ကလားဗျာပြီးတော့တောကပတိဒီဝါနံသမတိကမာယဟုတ်ကလား တောကပတိဒီဝါနံဖေးရင်ပူဖေးနေရတဲ့တောကငိုကြွေးနေရတဲ့ပတိဒေဝဒုက္ခတို့မှာတဲ့တမတိတ်ကမာယကြောလွန်ခြင်းရင်လည်းပဲအရာမဲ့ကောဤပฏิပိရှုမှရသောလမ်းသည်ဧကာယနောတခုတည်သောလမ်းတစ်ကြောင်းနေသောလမ်းပါပဲတဲ့ဟုတ်ခလားမှန်ပါဗျာဟင်အဲ့တော့ဖြစ်နေတဲ့တောကကြောခြင်းလေဒီပฏิပဲလို့ဆိုလိုပါတယ်ယောဂီတို့လည်းထိတ်ရှိတဲ့တတိပါပဲတခြားတတိမဟုတ်ပါဘူး ဟုတ်ခလားငိုကြွေးနေရတဲ့အဲပရိဒီဝကကြောခြင်းလဲယောဂီတို့လက်ထက်ရှိတဲ့တတိပါပဲတဲ့တခြားတတိမဟုတ်ပါဘူးတဲ့ဟုတ်ကလားဗျာတို့ဖရာလက်ထက်တို့ငါတော့တန်တတိအမကြီးဟုတ်ကလားဗျာဟိသူ့မှာသူ့မျက်စိအောက်တင်အလွန်များနိုးတဲ့ဂီတမာလာဆိုတဲ့ကကြည်တင်မာလေးတည်သွားတော့ပူလိုက်တာဘယ်လိုမှနေလို့မရဟုတ်ကလားဗျာအဲ့တော့သူ့တမားတော်ဒီလဲ ဘယ်သမားတော်ဖြစ်ဖြစ်ဗျာယုံနာတော့ကုလို့ရတာပေါ့စိတ်နာကုကိုဖေးကြတော့ဘယ်သမားတော်မှရှိဘူးဗျာဟုတ်ကလားဗျာယုံနာကုကိုဖေးရတော့အမျိုးမျိုးဖော်ကြတတ်ကြပါဗျာဟင်စိတ်နာကုကိုဖေးကြတော့ဘယ်သူမှဖော်နိုင်ဘူးဗျာအဲ့တော့သူကုတဲ့သမားတော်ကြီးတွေကအဲတန်တတိယအဲ့ဒီချိန်မှာဘယင်ဖြစ်နေတာဘူးဗျဟင်သူကခုနှစ်ဘယင်စားနေရတဲ့ချိန်ဟင်ဘယင်ဆိုတော့သူ့ရဲ့ဘာတော်မြဲ တမားတော်တွေကနေအရှင်မင်းကြီးအရှင်မင်းကြီးရဲ့သိယောဂါကိုကုနိုင်တာဆိုဖရာကလို့လို့သူမရှိဘူးအဲ့ဒီမှာဖရာရှင်ဒီသွားပြီးတပြည့်တော်ဖြစ်နေတဲ့ဒီတောကကိုငင်းအေးအောင်ကုပေးပါဖရာလို့ပါဆောင်ဟုတ်ကလားဗျာမှန်ပါဗျာဟင်ပါဆောင်တယ်ဘာဖြစ်လို့တော့ဟုတ်ကလားသူ့ရဲ့ယောဂါဟာဖရာကလွယ်လို့ကုမဲ့သူမရှိဘူးလို့ယုံနေတယ်ယုံနေပါဗျာဒီလိုလဲယုံနေဟုတ်ကလား ဟင်ဟွာပေါ့လေဖေးပိုင်ဖေးပိုင်ကိုလည်းယုံတယ်ပြီးတော့ဟိုဖေးဖြစ်တဲ့ဟိုတရားနည်းထင်တယ်ဟဲ့ဒါလည်းဖះလက်ထဲရှိတဲ့ဖေးဟာငါတောက်ရင်ပြောက်နိုင်မယ်လို့ဒီလိုလဲသူယုံကြည်တယ်လားအဲ့တော့ဖះဓမ္မောက်ရောက်ရောက်တော့ဖះကဗျာတို့ပါဠိကိုတော့ရံပိုးပြီးတောင်းဝီတော်သိဟိဟုတ်ခလားဒါလေးဟောတာပါဟင်ဒါကတော့တို့ပါဠိလိုပြောတာပါဗမာလိုတော့ပြင် ယံပုတ်ပြီးတံဝီတော်သိဆိုတာဟုတ်ကလားပုတ်ပြီးရှိရှိကဖြစ်ကုန်တော့ယံရီကိလေသာချင်းကိလေသာတို့ဝီတော်သိ6ပြောင်းလုပ်လိုက်ပါလို့ဆိုလိုတယ်ဟင်းတိုက်ခင်ဗျားတို့သဘောပေါက်အောင်ပြောရရင်တော့အတိတ်ကိုအတိတ်မှာပဲထားလိုက်ွာလို့ပြောတာမှန်ပါဗျာဒီလိုဆိုရင်တော့သဘောပေါက်လို့မထင်ပါဘူးမှန်ပါဗျာအတိတ်ကဟာကြီးဒီယူမလားခင်းတယ်လို့ပြောမှန်ပါဗျာဟုတ်ကလားဟင်မှန်ပါဗျာဟင်ဒါကပစ္ဆာတိမာဟုကိဉ္စနာနဲ့ဟုတ်ကလားဟင်နောက်လဲဒီလိုဖြစ်နေကွာတဲ့ဟုတ်ကလား ဒီလိုဘာလာတိုင်တော့ဘုကောင်းနေမယ်ထင်တယ်ဟုတ်ကလားအတိတ်ကိုလည်းအတိတ်မှာပဲထားလိုက်ကွာတဲ့ဟုတ်ကလားနောင်လည်းဒီလိုဖြစ်နေနဲ့ကွာတဲ့ဟုတ်ကလားတကမစ်သေးသေးနောကဟေတတိဟုတ်ကလားသူကအဲ့ဒီချိန်ဘာဖြစ်နေတော့အဲသူကအလုံးပူးနေတဲ့ချိန်တော့ကဖြစ်နေတာဟုတ်အဲ့တော့ဂီတမာလာလေးနဲ့အရင်ကပေါင်းတဲ့ဘူဓာလေးတွေအဲဒီလိုဖြစ်နေတာဟုတ်ပဲဟုတ်ကလားပေါင်းတဲ့ဘူဓာလေးတွေရှေ့စိတ်ကရောက်နေတော့ ဥပမာမဲ့စကြဲငိမ်အောင်နွားကြောင်းသားကြောင်းတာကိုစကြဲထဲကိုငုံမစားပဲနဲ့ဟိုဘက်မျောနေတော့နွားကြောင်းသားကလှမ်းပြီးဟင်ဂျိုးဆောင်ဒုံးနဲ့ပြစ်လိုက်တယ်လို့လေသူကဂီတမာလာရင်းနဲ့ပေါင်းသိရဘုံအတိတ်ကလေဒီဒီစိတ်ရောက်တော့ဘုရားကအတိတ်ကိုအတိတ်မှာပဲထားလိုက်ကွာဆိုတော့သူစိတ်အတိတ်ပြန်နိုင်လေပြန်နိုင်လေလားဟဲ့မပြန်နိုင်တော့ဘူးမပြန်နိုင်တော့ ဟိုဘက်သွားလို့မရတော့နွားကဒီတကြက်အားမရပဲကိုဗျာအဲ့တော့ဟိုနောင်နောင်ဘေတို့များမှဂီတမာလာလေးနဲ့ပေါင်းရပါဦးမလားဆိုပြီးတော့ကဖြစ်ဦးမှာပဲထင်တာပဲအဲ့တော့လဲနွားကဟိုဘက်ကဂျူဆောင်နှမ်းပေါက်လိုက်တော့ဒီဘက်လဲပြီးစကြက်တော့ငုံမစားဘူးဟိုအနောင်ပြန်သွားတယ်လေမရောက်သေးတဲ့နာကတင်တယ်ဟုတ်ကလားမရောက်သေးတဲ့နာကကို အဲ့တော့လေပစ္စာတိမဟုတ်ကိသနာဆိုနောင်လည်းဒီလိုဖြစ်နေတယ်ကွာဆိုတော့ဟင်အဲ့တော့ဟိုမရောက်သေးတာကောသူကြူတွေးလို့ရသေးလားမရပါဘူးဗျာဘာဖြစ်လို့တော့ဟင်ဖခင်ကတတိနဲ့ပြေးလိုက်တာလေအဲ့တော့ဖခင်ကဘာဖြစ်လို့ရှေ့ကိုအတိတ်ကိုတိတ်မှာပဲထားလိုက်လို့အတိတ်ကိုဘာလို့မပြန်သိချင်တော့အတိတ်ကိုစိတ်ပဲပြန်နိုင်တယ်ရုပ်မလိုက်နိုင်ဘူးတရားလိုတဲ့ကံဆုံးလားဟုတ်ကလားတရားရှုလို့တဲ့ပုဂ္ဂိုလ်ဒီပရမသတ္တသိခြင်းပြစ္ဆုတ်ပန်တဲ့တွေပဲရှိနိုင်တယ် အတိတ်မှာပရမမရှိတော့ဘူးဟုတ်ကလားဗျဟင်အတိတ်မှာဆွဲပဲကြံရင်ပရမမရှိဘူးဟုတ်ကလားဒီနေရာပေါ်ဒီနေရာပြောက်တာတယ်လေအဲဘယ်လိုလုပ်သိရှိမှာတော့ဟုတ်ကလားဗျဟင်အဲတော့အနာကကြိုတွေးပြန်တော့လည်းပဲဟိုအနာကစိတ်သာသွားနိုင်လားဗျရုပ်မှမလိုက်နိုင်ပဲနဲ့ဒီလိုလိုသူ့မှာဟောပရမသတ်တာတွေ့နေမှာမလားမတွေ့နိုင်ဘူးဟုတ်ကလားတောင်းဝဲအဲ့ဒါလည်းဘုရားရှင်ကတားမင်းတော်မူတယ်ဟုတ်ကလားအဲ့တော့သူစိတ်ပြီးရှေ့လေ ဟိုသွားခွင့်မရှိဘူးနောက်လည်းပြန်ခွင့်မရှိဘူးအဲဒီကြာပြန်တော့လေသူပူလွန်လွန်းတဲ့တော့ကလေးကိုဖရာရဲ့အတန်လုံးနဲ့ကပ်ပြီးမှိတ်နေပြန်ဟုတ်ကလားဗျာဟွာတင်နေဟိတပွဲတို့ထုံမှန်းတယ်ဟိသူ့ဟိုဖရာရှင်ရဲ့အတန်တော်အဲဖရာရှင်ရဲ့ဟိုမေတ္တာတော်ကရုဏာတော်ဟုတ်ကလားဒါလေးနဲ့အဲကုသီးလေးလုပ်နေတယ်ဆိုလေဒါတပွဲတို့ထုံမှန်းမယ်နေမှာပဲမှန်ပါဗျာဟိဒီလိုရှိတဲ့ရစားလောက်နေမှာပါခင်ဗျားတို့ တလောင်းနဲ့ယောဂမကြောက်ထိုင်ပါဘူးဟုတ်တယ်နဲ့ဟင်ဒါသူများပကပြားမှာလမ်းသာဆုံးနေတာပဲမဟုတ်လားဟုတ်ကလားဒါသူများပကပြားမှာလမ်းသာဆုံးနေတယ်အဲကကြတော့လေမေ့စီစီတော့ခေတတိတပြားဟင်အလေသွားပြီးပြစ္ဆုတ်ပန်တဲ့တယ်ပြောတာတင်ဟဲ့ဟုတ်ကလားမိတိမပရိပဒါဟောမဖြစ်နိုင်ဘူးလားအဲ့တော့ဒီပြစ္ဆုတ်ပန်တဲ့တယ်မှာလေတဲ့တဏှာဥပါဒံတို့နဲ့ဆွမ်းလန်းပြီးမနေနဲ့ကွာတဲ့ဒီလိုပြောတာဟဲ့ အဲ့တော့သူဟိုဖရာရဲ့တန်တော်လေးမှာကပ်ပြီးတော့ဟိုတက်တာခိုးနေလို့သူရသေးလားဟဲ့အဲ့ဒီမာရင်အတန်လေးကြားတယ်သိတယ်ပျောက်သွားတယ်ကြားတယ်သိတယ်ပျောက်သွားတယ်ဟုတ်ကလားအတန်ကလည်းသူ့နှမွေးကိုတစ်ချက်ပြီးတစ်ချက်ချမှာပဲတင်တယ်အဲအတန်ကတစ်ချက်ကြီးပြီးတစ်ချက်ချတော့သူ့နှမွေးရောတုံခါနေမှာပဲတင်တယ်ဟိအဲ့တော့နှမွေးတုံခါလို့ရှိရင်တကူလုံးရုပ်ဖောက်ပြန်မှုတွေဟောတုံခါမှာပဲဒါကျင်းရင်လည်းသူရဟနာဖြစ်တာတန်တတိ ဟုတ်ကလားဟိဟင်အဲ့တော့ယောဂီတို့လက်ထဲရှိနေတဲ့တတိဟာဒါဒုက္ခပြဖေးမဟုတ်လားဟင်ဟုတ်ကလားဟိုဖရာလက်ထက်ကတော့ဟိုတတိကတမျိုးမဟုတ်ပါဘူးတတိမှန်မှမှတ်ထားစီပဲပါပဲဟုတ်ကလားဟို2500ကျော်ကပေါ်တဲ့ရွှေရဟောဒီလိုပဲမဟုတ်လားကိုဒုဒုခိပေါ်တဲ့ရွှေရဟောရွှေကရွှေပါပဲဗျဟုတ်ကလားအင်းဖရာလက်ထက်ကသုံးတဲ့တတိမို့အလုံးကြီးကြီးများထင်မနေပါနဲ့ခရောက်တတိပဲဟုတ်ကလားလားဒီတတိပဲ ဟင်ဒါတော့ကပြောက်ဖေးလို့ဆိုပါတယ်ပြီးတော့ပရိဒီဝါနံငိုကြွေးတာတော့ပတာပါရီခဏတို့ကြားဘူးပြီးသားပါဟုတ်ကလားငိုလိုက်ဟာဟုတ်ကလားဟင်အင်းတစ်ဖက်ကလည်းဘာတော့လင်းနဲ့သားနှစ်ယောက်တည်းဟဲ့အမြဲနေဟုတ်ကလားတစ်ဖက်ကလည်းမိဘနှစ်ပါးနဲ့မောင်းတယ်ဟဲ့တပြိုင်တည်းပြီးဟုတ်ကလားဟင်အရင်တုန်းကတော့မိဘနှစ်ပါးပြစ်ခွာပြီးဒါသတော့လိုက်သွားတာမဟုတ်လားဟင်ဟင် ဟုတ်ကလားဒါသားနဲ့ပေါင်းကောင်းမယ်ထင်လို့လေဟုတ်ကလားကိုကြတော့တခါဒါသားနဲ့ဒါနှစ်ယောက်ရဟုတ်ကလားဗျာဟင်ဒါနှစ်ယောက်ရတော့လည်းပဲဟိုတထေသမီးဆင်းရဲသားဖြစ်သဘောဗျာဟင်ကာမစီစဉ်ကိုဟိုတို့ဘဝစီစဉ်နဲ့လဲပြီးတော့သူပေါင်းရတာမဟုတ်ဘူးလားအဲ့တော့သူအာကိုကြီးအာကိုတဲ့ဒါသားသူကတော့ဒီတပံတသုံးပေါင်းရလိမ့်မယ်ထင်လား तू မသိခင်ပြီးသွားတာထင်လားဟိအာမခံချက်ရှိသလား ပေါင်းနေတဲ့လင်တစ်သက်လုံးတို့ကိုစောင့်ရှောက်လိမ့်မယ်လို့မထင်နဲ့ဟုတ်ကလားလားပေါင်းနေတဲ့မရတစ်သက်လုံးရှိလိမ့်မယ်လို့မထင်နဲ့ဟင်ရထားတဲ့သားသမီးကြောတော့နောက်ခံလို့မထင်နဲ့ဟင်ဟုတ်ကလားဟင်ကြောထောက်လိမ့်မယ်ထင်လားနောက်ခံလိမ့်မယ်ထင်မလားဟင်မကြောလဲထောက်ပါမဟုတ်ခင်ဗျားတို့နောက်ကလည်းခံမှာမဟုတ်ဘူးသူကတော့အရင်သွားတယ်ဦးမယ်ဟုတ်ကလားဗျာအဲ့တော့ဘသူမှသိချရတာမဟုတ်ဘူး ကိုယ်ကိုယ်လည်းသိချပါဘူးဟုတ်ကလားလားဟင်အဲတော့အာကိုကြီးအာကိုအင်းလိုက်သွားတာဟိုကြတော့ဟင်ဘယ်နဲ့တော့တာလည်းပြီးဟုတ်ကလားလင်းလည်းပြီးဟင်အဲတော့ခလုတ်ထီတော်မိတာမှာပေါ့အိမ်ပြန်ဟင်အိမ်ပြန်တော့အိမ်မှာလည်းအဲ့ဒီညာကဟိုမုံတိုင်းရောက်မယ်အိမ်ပြူလို့အမေရောဖေရောမောင်ရောပြီးဟုတ်ကလားအဲ့တော့ဘယ်သူအာကိုမလို့မသိဟင်ဟင်ပဒါသားတွေလာတော့လည်းတယောက်တည်းအခုလည်းတယောက်တည်း ပြန်လဲတယောက်ထဲနေမှာသူတို့ဟုတ်ကလားဟင်တခါတည်းအဲယူလိုက်တာကိုဟင်အဝတ်ကိုမကနိုင်အောင်ယူတာထင်တယ်ဟင်ပတာပါရီဆိုတာပါဠိလိုပြောတာဗမာလိုဟိုမြည်ကြီးလူလှိမ့်ပြီးတော့အဲ့ဒါပြောငိုးနေတာငါမာမီလည်းမရှိဘူးဖိအဲမိဘနှစ်ပါးလည်းမရှိဘူးမောင်လည်းမရှိဘူးဟင်လင်သားလည်းမရှိဘူးတားမြောက်လည်းမရှိဘူးဒါပြောငိုတာညီလူလှိမ့်ငိုလို့ပတာစာရီလို့သုံးဟုတ်ကလားဟင်အဲ့တော့ဘုရားတရားဟောနေတာ မြင်လဲမြင်ကြားလဲကြားလိုက်ရောသူ့ပူးနေတဲ့အပူဟိုကစမ်းကြောင်းကကြည်နဲ့တွေ့သလိုပဲဘုရားရှင်ပြေးပြီးတော့အဲ့ဒီမှာတရားနာတာမဟုတ်လားဟုတ်ခလားဘာဖြစ်လို့တော့သူ့ပူးနေတဲ့အပူဟာဖျားထောင်မောက်ရောက်ရင်တောက်နေမယ်လို့သူယုံနေကြယုံနေတယ်နဲ့ပြီးတော့ဖျားပြီးတဲ့ဖေဥစားရင်သူအေးနေမယ်လို့လဲသူယုံနေကြဟုတ်ခလားဟင်ဖေးပိုင်ကိုလည်းယုံတယ်ဖေးကိုလည်းယုံဟုတ်ကလားဗျာ အဲ့တော့ဘုရားရှင်စီရောက်တော့ဗျာများများပြောရပါဘူးဟုတ်ကလားဟင်ပါတော့အဲသူ့ကြတော့သူကဟိုမဟာတာဝကဖြစ်မှာလေဟိုဟင်နမပတ္တာပါရီနေငိုခဲ့တဲ့မျက်ရည်တွေကသမုဒ္ဒါလေးတွေမကတော့ဘူးလို့ဒါလေးပြောတာဟင်ဒါနဲ့ရှိတဲ့မျက်ရည်ချက်ချင်းတိတ်ဟုတ်ကလားဟင်ငိုနေတာလေဘာဖြစ်လို့တော့သူ့ညာကဒါလောက်ပြောဟိုလောက်တည်တာကိုဟင် မွေးကလေးကငိုခဲ့တဲ့မျက်ရည်တွေသာနိုးစီကွက်တို့လေးတောင်ဘုံတို့လည်းသူ့ရရင် အခုချိန်ဆိုဘယ်လောက်ထိုင်လို့ဟင်ဟင်ဘယ်လောက်ရှိမထင်လို့သူ့နေဆောင်မိမယ်ဆိုရင်လေအဲ့တော့ဘဝဘဝဘဝဘဝကငိုခဲ့ဓာဒီနဲ့ပေါင်းလိုက်ရင်သုံးဥဒါလေးနဲ့နဲ့တောင်လေးပြီတုံခဲ့တာဒီလိုမြင်တာဟင်ဒီလောက်ပြောတော့ဟိုလောက်ပြီဟုတ်ကလားလား အဲ့ဒီအဘူတိတ်ပြီဆိုမှဘုရားကသူ့တခွန်းနဲ့ပြောတာညံ့ညံ့ပြောဟင်ငါနမတဲ့ဟုတ်ကလားဟင်ပေလို့ကိုကြမှာကိုငင်တဲ့ခါကြရင်ဘယ်မိဘဘယ်မောင်ဘွားဘယ်လင်းဘယ်ပတ်မှအာကိုစရာမရှိဘူးတဲ့ဒါတော့ဟင်ဒါမှနာစရာလားဒါမှနာစရာလားဘယ်ဘယ်မှုဟင်ဟုတ်ကလားတခွန်းလေးပြောတာနဲ့နားထား တို့ဟာတွေကြတော့သဘောထားကြီးဘာဘေးတယ်ဟုတ်တခုံပြောလို့လဲမနာဟုတ်သဘောထားကြီးတယ်မေဟင်ဟင်စိတ်ထားရင်းကျက်ဘာဘေးတယ်ဟုတ်ဗျာဟုတ်တယ်လေကြီးကျူးမှတယ်ဟေးပဒါပါတိတခွန်းလာပြောလေရတခါတော့တော့တန်းကြဟုတ်တယ်သဘောထားတော်တော်နုပဒါပါတိလေဟင်ဟင်နာလိုက်တာဖတ်ဖတ်ခါသွားဟုတ်တို့ဟာတွေကြတော့ဗျာ ဟုတ်တယ်ဟင်တောင်းတော့ဒုက္ခကကြော်လွန်ရင်လည်းဒါပဲဟုတ်ကလားပြီးတော့ဒုက္ခဒေါမနာသာနာ အထင်ကမာရဟုတ်ကလားဒုက္ခတော့ကိုပြောတာလေဒေါမနာတာကစိတ်ဆိုင်တာဟုတ်ကလားဒုက္ခဒေါမနာသာနာကိုဆင်းရတဲ့ဒုက္ခစိတ်ဆင်းရတဲ့ဒုက္ခတို့မှအထင်ကမာရခြုံငင်းခြင်းလို့ရှိရင်လေတဲ့အရာမဲ့ကောဤပฏิပြရှုမှတ်တော်လမ်းလေး ဧကာယနောတစ်ခုဒီတော်လားတစ်ချောင်းဒီတော်လားမှာပဲဟုတ်ကလားဖြစ်နေတဲ့ဒုက္ခအာယိကဒုက္ခလေဒီဖြစ်နေတဲ့ဒေါမနတာစေတသိကဒုက္ခထင်တယ်ဟဲ့ဒါခြုံငင်းကျင်လဲပဲတဲ့ဒီတတိကလွဲလို့တခြားရှိဘူးတဲ့ဟောယောဂီတို့လက်ထက်ကဲတတိပါပဲတခြားတတိမဟုတ်ပါဘူးဟင်ဒီတတိပြောတာပါဟုတ်ကလားအာမောင်ပါမောင်ပါရော့ရော့ရော့ရော့သွားသူ့ မကိုတော်ကြီးဟိုပြောတယ်လို့လည်းငါအပေါင်းမေးတာပါတော့ခဏရော့သွားဟင်ဟင်ဟင်ဒီတတိယလို့တခြားလမ်းတတိမရှိဘူးတဲ့ဟုတ်ကလားဟင်တို့သာကတော့သူကကြားပါခံရတဲ့ကိုတော်လေးနဲ့လေသူတင်ညာမောက်တင်ကြထားပါတယ်ဟုတ်ကလားပြီးတော့တို့ပေါင်ရိုးနှစ်ရိုးလုံးတခါတည်းကြောက်တုံးနဲ့ထုပြီးစီးစီးငင်းငယ်ကြည်ပြီးတော့ ဟင်ပြတ်တောက်သွားပြီးတော့တရားအထောရတယ်ကုတုံမိကတိတ်တာသူတွင်နေလေသာကတင်ရသာရကတင်ပါဟုတ်ကလားဟင်အဲတို့ကုတုံမိကတိတ်တာသူကျွယ်ပဲပြောကြပါစို့ဟင်အဲသူကတခါတည်းသူတို့ညီကိုလေးနှစ်ယောက်ရှိဟင်မိဘကထားပြကြတာဂတိ40ဟုတ်ကလားဟဲ့အဲဂတိ40ဆိုတော့တန်း400လားတင်လေခုခေတ်တဲ့ဆိုတန်း400ပြောအောင်မပေါ့အဲ့ဒါထားခဲ့တယ်သူအဲ့ဒါမလို့ချင်းဘူးဘာလို့သာသနာနဲ့ဂျုံနေတော့ ဟုတ်ကဲ့ဟုတ်ဒီငွေကတဘွားပြီးထားကြရမှာတင်ဟာတဘွားပြီးထားကြရမှာဟုတ်ကဲ့ပြီးတော့ဒီငွေကတို့ဟိုရံသူငါးပါးဖြတ်သိရင်နော်မင်းကလူရိုက်ရင်နော်သိမ့်ပိုက်ရင်နော်အဲဓမြတိုက်ရင်နော်ခိုးရင်နော်အဲဒါကပြတ်နေတယ်အဲ့တော့တို့ဒီတရားဥစ္စာတာရခဲ့ရင်လို့ရှိရင်တော့ဟုတ်ကလားဟဲ့ချစ်သူကတောင်းလို့လည်းမပေးနိုင်ဘူးမုန်းသူကတောင်းလို့လည်းပေးနိုင်ဘူးလူယူလို့လည်းမရဘူးခိုးယူလို့လည်းမရဘူးဟုတ်ကလား ဒီတဘဝတည်းမကဘူးဘဝဆက်ဆက်လည်းပါနိုင်တယ်သူကဒီလိုယုံကြည်တာကိုဗျာယုံကြည်တော့အဲ့ဒီဂတိ40ကိုညီကိုလွှဲထားတယ်သူကတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဟိုတောတောင်ဖတ်ပြီးတော့အထုတ်ဟုတ်ပါအင်းအဲ့တောတောင်အထုတ်တောင်ဆောင်လေးမှာအထုတ်နေတော့อืมခေမကစိတ်ကူးတယ်ဟာဒီကိုယ်တော်ကြီးထွက်သွားတာတော့ဟုတ်တယ်မတော်လို့များမပြောလို့များပြန်လာရင် ဟင်ပြန်လာခဲ့ရင်ဟုတ်ကလားဟင်စိတ်ကူးရင်နဲ့အေးယူတဲ့ပုံမှန်ဟာတကယ်ပုံမှန်တကြီးသနော်စိတ်ကူးရင်ပုံမှန်ကြောက်စရာကောင်းဆုံးတယ်ဟုတ်ကလားဟင်တကယ်ပုံမှန်ဒီလောက်ကြီးပါမလားဟင်အဲတကယ်ပုံမှန်ကကိုဟိုကာယကံဝစီကံလွန်ကျူးတော့ပြိဝဲတယ်ဟဲ့ခုစိတ်ကူးရင်လည်းသူပုံမှန်တတ်နေတယ်အဲ့တော့ဒီကိုတော်ကြီးမပျော်လို့ပြန်လာခဲ့ရင်သူပေးရမှာနှမျောတယ်လေ ဒီဂရီ40ကိုခေမကခေမကဟုတ်ကလားဟင်နှမျောတာဟိုဗျအဲ့တော့ဒီကိုတော်ကြီးကိုဟွာပေါ့ပြောပြောမပြောပြောဟိုပြန်မလာတော့နီးတော့မှာပေါ့အဲ့တော့ခိုးသား900နဲ့အတခိုင်းတာလေဟင်အဲ့တော့နေပေါင်းလေးတွားတွေ့တွားတွေ့တဲ့ကာလကျတော့ဟိုခိုးသားကောင်းဆောင်ကြီးနဲ့ခိုးသား900ကတခါတော့သူ့ဝိုင်းပတ်ထားပြီတောင်ဆောင်လေးနေမဝင်ခင် ဟင်ခိုးသားကြီးကဘုနာကတ်လာပြီဒါကြီးဝင်ပြီးတော့သူတတ်တော့မှာကိုအဲ့တော့ငါမာတဲ့တပိတ်တလုံးနဲ့သင်္ကန်းသုံးတယ်ရှိပါတယ်တဲ့မောင်းလို့ကြိုက်တာယူသွားပါတဲ့အဲ့တော့ခိုးသားကြီးကခေါင်းကိုရမ်းဒါလူကြီးမဟုတ်ဟာဒါလူကြီးတော့မဟုတ်ပါဘူးနဲ့ဟာဒီလိုဒီလိုပဲခမရခင်မာကဟောလို့ဟောလို့ခိုင်းလို့အဲ့တော့ကိုတုံပြီးကကရှက်လိုက်ပါတယ်ဟင်ဟင်ခေမကိုစိတ်မဆိုးဘူးသူ့ကိုယ်သူရှက်တာ ဟုတ်ကလားဟင်သူ့ကိုယ်သူရက်ထားတယ်ခေမသိဆိုတာမဟုတ်ဘူးဟင်ဟုတ်ကလားကြည်သာဟင်ငါဓာတိမလိုခြင်းလို့မှထားပြခဲ့တာအခုငါမလိုခြင်းနဲ့ငါဥစ္စာကငါပြန်ပြီးရန်လုံနေပါတော့လို့ဟင်အာယုံကျူတတ်တဲ့ပုဂ္ဂိုလ်သူတစ်ပါးပြမဖို့လိုသေးလားဟေးဗျဟောခေမမဟုတ်ဘူးဗျတုတ်ကူသူဗျ ဒါကတစ်ချက်တည်းဗျနောက်တစ်ချက်ကဖယားနဲ့သာသနာကျုံပါရဲ့နဲ့မှဖယားတရားတော့ရမသွားရင်တဲ့ဒါတက်ချက်ဖယားကောင်းတာတော့ရှိတော့ဘူးဟင်မကြုံလို့မရတာတော့မောင်တို့ကတော့တို့တော့ကွာသာသနာနဲ့မကြုံလို့မရတာအခုမှကို မခံရလို့မရတာဟာဆို ဖြေတာသေးတဲ့ဟုတ်ဟင်အဲ့ဒါကဖြေတာသေးတယ်ကြာ ဘာတို့ဗျာဟင်ကုတုံဘိကဒိတ်တာဗျာဟောဘာလို့ကြီးတာတော့ခဗျာတို့ဟင်ဟင်ဟိုသာသနာနဲ့ဟိုမကြုံတာကအဆုံးမမခံရလို့ဖြေတာသေးတယ်တဲ့ငါမှာတော့အဆုံးမခံရပါရဲ့နဲ့ဟုတ်ကလားဗျာဟင်ဒီတရားရမသွားဘူးဆိုရင်တဲ့ရှက်စရာကြီးတဲ့အဲ့တော့နှစ်ရှက်ထင်တယ်ဟိ ဟေ့သူ့ပစ္စည်းကသူ့ပြန်ရန်လုပ်တာတစ်ချက်ဟုတ်ကလားဗျာသာသနာနဲ့ကြုံမာရဲ့နဲ့မှာဖရာအဆုံးမတော်ကိုလက်ထုတ်လက်ကရမသွားတာကတစ်ရက်တဲ့ဟုတ်ကလားဟိနှိမ့်ရှဲဗျဟုတ်ကလားနှိမ့်ရှဲမှာဟိုပစ္စည်းဥစ္စာကာရန်လုပ်တာကတော့အပြင်းရှက်ပေါ်ဗျာဟိဖရာဆုံးမဟိုရာယူတဲ့ဒိုက်ပါရဲ့နဲ့မရတာတော့အတွင်းရှက်ထင်တယ်ဟိဟုတ်ကလား အတွင်းရှက်ဗျာဟင်အဲ့တော့အပြင်ရှက်နဲ့အတွင်းရှက်ဘသူပူရှက်တော့အာအပြင်ကသူများမြင်နေဗျအတွင်းကသူများမြင်တာမှမဟုတ်ဖ ೇನೆ ဟင်ညုံထရတာပဲဟာဟင်ညုံထမရဘူးလားဘာဖြစ်လို့တော့မလားဟာဟုတ်ကလားဗျာဟင်အဲ့ဒီမာရင်သူ့ကိုခိုးသားကြီးကိုတောင်းမှလည်းတညလောက်တော့ကျုပ်ခင်ပေးပါဟုတ်ကဲ့အဲ့တော့ခိုးဟိုခင်မကလည်းခိုးသားကြီးကို နောက်ကဘာခေါ်မလို့ပင်အားပေးထားတယ်ခုတယောက်တယောက်ကို900စီပေးလိုက်ဆိုလေရှင်းခင်900ခု900မဟုတ်ဘူးဟင်ဘယ်လိုပြောရမလဲ2500ကျော်က900ရှင်းခင်900တောင်းဟင်ဘယ်လောက်တန်ဖို့ကြည့်မယ်ထင်တော့ဟုတ်ကလားဗျာအဲ့တော့သင်တို့တဲ့အဲ့ဒါကြီးကိုပြီးအောင်မပြန်လန်းရောက်အောင်လုပ်ခဲ့နိုင်ရင်တဲ့ဒီတက်ပေးဦးမယ်ဆိုတိုးထားတာလေအဲ့တော့ခိုးသားကြီးကဟောနောက်ထပ်ရပေါက်ရလာအတွက်ကိုအလုပ်ပေးပါမလား မပေးနိုင်ဘူးနောက်တစ်ခါပြန်ရင်ဒီတရားမှာတဲ့ဒါကြီးတာမပြန်လန်းပို့နိုင်နေနဲ့ဟုတ်ကလားဗျအဲ့တော့မယုံဘူးပေါ့ဗျအဲ့တော့မယုံဘူးဆိုလို့ရှိရင်ငါယုံစရာပြပါမယ်တဲ့ဟုတ်ကလားအဲ့တော့ခမည်းကကျွတ်တို့ကိုယုံစရာဘာပြနိုင်လို့လဲဟုတ်ကလားဟိုတတ်ချင်လာပြီလေနောက်ရမဟာမျောနေတာကိုဟုတ်ကလားဗျအဲ့တော့တခါတည်းမပြောမဆိုသူနာရှိတဲ့ကြောက်တုံးကြီးနဲ့ဒီဒုသစ်ကနေပြီးတော့ထုတ်ပြေတာလေ တခါတည်းခြေတော်နှစ်ပတ်လုံးဟိုဘက်သင်ထွက်သွားတယ်ဒါငါပြနိုင်တယ်တက်တိကမယ်တဲ့ငါမပြေတော့နိုင်တော့ပါဘူးတဲ့ဟုတ်ကလားတရားလူကျင်လုံးလို့ဟုတ်ကလားဒီဒူးစီကြီးကိုကြောက်တုံးကြီးနဲ့ထုပြီးတော့ကိုချတရားလူကျင်လုံးလို့ဟုတ်ဟုတ်ဗျာကုတုံဘိကကုတုံဘိကကုတုံဘိကဟုတ်ဗျာဟင်းတရားလူကျင်လုံးလို့တယ်ဗျာဟင်းအဲ့တော့ကုတုံဘိကတို့များမနာလို့တဲ့နာအောင်ကိုကြောက်တုံးကြီးနဲ့ထုပါ ဟင်ဟင်ဟင်အဲ့တော့ဟင်အာအဲမခိုးကြနဲ့မခိုးကြနဲ့ဒီလောက်ကြီးလည်းမလုံနဲ့ဟုတ်ကလားရာသဝင်ကြောပြတာခမနာသူခုံးပါလို့သူသေးတာဒီအဲ့ဒီဟိုခြေတော်ကြီးနှစ်ဖက်ဟိုဘက်ရောက်သွားတို့ဟာလောက်နာမဟုတ်ဘူးဟဲ့ဟင်ဟုတ်ကလားဟဲ့ဟိုတို့ရွာရှိပါသေးတယ်ဟိုတို့ခုတော့ရှိတော့ထင်တော့ဥဖို့တို့တို့ကိုကြိုင်လို့ဒီဘက်ကကိုတိုင်ဆိုးနဲ့ ဟိုတို့ခြံစည်းရိုးလူကြတယ်လေဟင်လူကြတော့ကိုတိုင်သွားလဲခမကြီးရှေ့တိုးပြီးတော့မတူးနဲ့ဟုတ်လားသူ့ဘက်ကိုဘက်ကိုကွတရွင်းလေးငန်းတပြားအတွက်ရဖြစ်ကြတာအဲဟိုကလည်းငတ်ချမို့တူးမဲနဲ့အဲဒီကိုတိုင်ဆိုးကနေတော့ပြေးပြီးခုတ်တာဟိုကိုတိုင်ကတော့သူကပြန်လုံးမဲ့လူဆိုတော့ကောင်းကောင်းခုတ်ပြတာဒီတို့ဒီဟာကြီးကိုအောက်ကိုပဲ့ကြသွားတာလည်းမဟုတ်ဘူးဟိုဖိုးတုတ်ကတော့သူ့လောက်မှပြန်လုံးနိုင်မှာမဟုတ်တော့ဒီပေါ်လေးနည်းနည်းလေးချထားခဲ့အဲပခုံးပေါ်မှာလေ တရားလေးရှိုံချတာပဲဟင်ဟင်အဲ့ဒါနဲ့ဟိုကိုကိုတိုက်သူကလည်းဟိုအဲ့တော့ကတော့ရေဘော်ခိကိုကွက်ဟင်ရေရှင်ကပဲလေယုံတမ်းကြည့်တာပဲကျွန်တော်ဒီလိုလိုပါလို့အမှုသူကသွားရင်တိုင်းတာဟုတ်ကလားဗျာဖြစ်ခဲ့တဲ့အမှုလေအဲ့ဒီမှာဟိုကတော့ကိုကြိုင်ကလည်းဒီကအနာကြီးနဲ့ဆိုတော့ဟိုလဲတို့ပါတော့သင်အောင်ပါဘူးဗျဟုတ်ကလားကိုဘိုးဘိုးတို့ကလည်းသူ့အနာလေးနဲ့ဟိုဗျအဲ့တော့ဥပဒုကညီးတယ်မောင်ကြိုင်ကမင်းဟာများများကြီးကမနာပါဘူး ငါဟာနာနာနည်းနည်းလေးကနားတာပေါ့ဟုတ်ဗျာဥဖို့တို့ဥဖို့တို့ဟုတ်ဗျာဥဖို့တို့ကအဲ့လိုអော်တယ်လားမောင်ကြိုင်ညာမင်းဟာများများကြီးကမနာပါဘူးလို့ဆိုတဲ့ဟင်ငါနည်းနည်းလေးကနားထားကွာဆိုဟုတ်ပြီဟင်အခုကကုတုံဘီကာကတို့ဒီလောက်ကြီးထူထားမှတော့ထုံသွားမှာပါတော့နားမဟုတ်ပါဘူးတို့ဘက်ကတို့ဟာလေးကတော့နားပါပါဟုတ်ဗျာဟင် တို့ဟာဒါနာပါဗျာဟိုကဒီတော့နာမဟုတ်ပါဘူးဟင်အဲ့ဒါကိုရှုရင်းနဲ့အာယုမတက်ခင်ရန်ကိစ္စပြီးသွားတာလေဟုတ်ကလားတာဝကိုဆင်းရဲမှုကကြောတာတယ်ဟဲ့ဟုတ်ကလားဗျာပြီးတော့တို့ဟာသူ့ပြမနာတာသူကကြည့်อืมသူနဲ့အတူနေတဲ့နတ်သမီး900တဲ့က250ကျော်ကဖြုတ်သူတန်းနတ်တကျူသွားဟင် ဟမ်နဲ့ငါတို့ပြောက်သွားပါလားကြည့်တော့ဟမ်ငရဲရောင်တယ်ဟုတ်လားဟုတ်ဝေဒီကနတ်သက်ကြွေတာကိစ္စမျိုးငရဲသွားတာကကိစ္စရှိဟာဟုတ်ဗျာနတ်သက်ကြွေပြီးဟိုနတ်ပြည်အထက်ရောက်တယ်ဆိုဒါကိစ္စမရှိဘူးပြောရမှာပေါ့ဗျအဲလူပြည်တော့နားတယ်ဆိုရင်တော့ပြောရမှာပေါ့ဒါကိစ္စမရှိဘူးပြောရမှာပေါ့ဗျဟုတ်ငရဲနန်းရောက်သွားဟုတ်ဟာအဲ့တော့သူ250ရောက်လို့သိခင်းရတာကတမျိုးလေသူနဲ့ကြံနဲ့250ကြည့်တော့လေကံလူကြိုးပဲအဲ့ဒီပဲဆက်သွားအောင်ခုနှစ်ရက်ဆိုတော့ ဟင်အဲ့တော့ပိုရိုးကိစ္စရှိသွားပြီထင်တယ်မှန်ပါဗျာဟင်ဟုတ်ကလားနန်းတဲ့ကြွေလို့နှလုံးမသားရတာကတမျိုးလေငရဲသွားရမှာမို့နှလုံးမသားရတာကတမျိုးလေအဲ့တော့နတ်ပြည်နဲ့ငရဲတီကတော့သိပ်กว่าဘူးထင်တယ်ဟိဟင်ဟုတ်ကလားဟင်အဲ့တော့နတ်တဲ့ကြွေမှာဟင်နှလုံးမသားရတာတမျိုးထင်တယ်ပြီးတော့သူနဲ့သိပ်กว่าတာကြီးငရဲတီပြန်ရမှာကအဲနှစ်ခါပြနှစ်ခါပြနှလုံးမသားရတော့အိမ်မှာ ဘယ်လိုမှနေလို့မရတော့ဘုရားရှင်သွားပေါင်းတော့ဘုရားနဲ့တွေ့မှဟင်ဘုရားပေးတဲ့ဖေကျွေးမှသူ့ဖေသူ့ယောဂပြောက်မှသူသိတာဟုတ်အဲ့တော့ဟိုတို့ဘာတော့ခေးပိုင်ကိုလည်းသူယုံနေဟုတ်ကလားခေးကိုလည်းသူယုံဟုတ်ကလားယုံတော့ပြေးတယ်အခုပြောက်လို့နေမဟုတ်ဘူးနောင်နဲ့ဒီဟာမျိုးမပေါက်ဘူးနဲ့ခေးပေးပါတဲ့အဲ့တော့ဘုရားကသူ့ကိုသစ္စာဓမ္မောဒီတိတာကောဒီသုံးလေးလုံးပဲပြေးတယ် ဟုတ်ကလားဟင်တစ္ဆာအမှန်အမှန်တိုင်းထိုးထွင်းသိကွာဟုတ်ကလားဟဲ့အဲ့တော့အမှန်အမှန်တိုင်းထိုးထွင်းသိရင်ဓာငောဆိုတာကိုကိုကိုရင်ကြီးအောင်ဆုံးမှာကွာဟုတ်ကလားအဲ့တော့ကိုကိုကိုအရင်ကနေအရင်ဖြစ်ဆုံးမခြင်းဒီတိစိတ်ဟာတည်ကြည်ရဲရင်ကွာဟုတ်ကလားအဲ့တော့ဒီတိစိတ်တည်ကြည်ရဲရင်ခြင်းတဲ့သာဟောငါဘာရဖို့ရှေ့ရောနောက်ရောအခုရော ကိုမျောလင်းပြတ်မှန်သမျှဆွန့်လွတ်လိုက်တော့ကွာဟင်အဲ့တော့ကိုဟိုရဖို့ရပေါက်ရလားမျောထားတာလေဆွန့်လွတ်လိုက်ရင်တဲ့တော့ရဲရင်ကြီးနဲ့ဒီကြီးချင်းမဖြစ်နိုင်ဘူးလားအဲရဲရင်ကြီးနဲ့ဒီကြီးချင်းဖြစ်လာလို့ရှိရင်တို့ကိုကိုကိုယင်ကြီးအောင်ဖုံးမတဲ့နေရာမလွယ်နိုင်ဘူးလားအဲ့တော့ကိုကိုကိုအရင်ကအရင်ဖြစ်အရင်ကအမှုဖြစ်သွားရင်အမှန်တရားမသိနိုင်ဘူးလားဒါလေးပြောတာနဲ့သောတာပန်ဖြစ်သွားတာလေဟင်အဲ့တော့သူဒီ ဟိုနတ်တော့မကြွတဲ့ပြင်သူဒီသူသူပြမနာသားရဲ့တို့တရားမင်းကြီးရဲ့ဝိပါခာယနာသပင်ရဲ့တောတာပံဖြစ်တော်လည်းပဲလူပြည်ကိုမလာတော့သူတို့ဘုံသင်္ဆောင်လို့ခေါ်အထက်ထက်ကပဲဒီဟိုတစ်ဖက်ကလည်းကာမခံစားအောင်မှထင်လေဟိကံကြိုးလို့သူရှိသေးတာကိုတစ်ဖက်ကကောဓမ္မကောလွတ်မလားဟိအဲဒါလို့တို့ကနှစ်ခုလုံးခံစားပြီးတော့ကြွားတာဟုတ်ကလားဒီလိုနဲ့အနာဂါယဟန္တာဖြစ်မှာလေဒီလိုနဲ့နတ်ပြီးဗြဟ္မပြီးဒီကနေကြွားတော့မယ် ဟုတ်ကလားဗျာဒါကိုဆင်းရဲစိတ်ဆင်းရဲထင်ငါချုပ်တော့တာထင်တယ်ဟဲ့ဒါလည်းယောဂီတို့လက်ထဲရှိတဲ့တတိပါပဲတဲ့တခြားတတိမဟုတ်ပါဘူးတဲ့ဟုတ်ကလားဟင်ဒီတတိနဲ့ပဲအသုံးချပြီးသွားတာပါတဲ့ဗျဟုတ်ကလားဗျာတက္ကညာနာတတိကမာယပေါ့ဟင်ဝိပဿနာညာမဲ့ညာဖုံညာလိုခြင်းလေဟင်အရာမဲ့ကောဤတတိပြည့်ရှုမှာတော်လားမီဤကာယနောတခုဒီတော်လားတကြောင်ဒီတော်လားဒါတော့ပြောနေတယ်မလို့ပါဘူး ရှေ့ပုဂ္ဂိုလ်တွေအစင်းဆက်ဟုတ်ခလားမညာဖုန်ညာဒါနဲ့ယူသွားတာပဲမဟုတ်လားအဲယောဂီတို့လည်းတက်ကြည့်တော့တတိနဲ့ပဲယူသွားတာပဲတဲ့ဟုတ်ခလားပြီးတော့နိဗ္ဗာန်ပါပစ္စည်းကရိယာရနိဗ္ဗာန်ကို မျက်မြင်ကိုတွေ့ကိုတိုင်တွေ့ကြလို့ရှိရင်လည်းပဲတဲ့ကိုရှုွက်တဲ့မျက်စိအောက်ကတွေ့ရမှာပြောလားမျက်ပေါက်ပြူတယ်ဆိုတာကိုအဝေးကနှမ်းပြူတာပြောတာမဟုတ်ဟုတ်ခလားကိုမျက်စိအောက်ကိုရှုွက်ထဲကနေပြီးဟုတ်ခလားကိုတိုင်တွေ့နေတွေ့တာကိုမျက်မှောက်ပြူတာလို့ပြောတာဗျာ ဟုတ်ကလားအဲ့လိုမျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ကြရင်လည်းပဲတဲ့ယောဂီတို့လက်ထက်ကြီးနဲ့တတိပါပဲတဲ့တခြားတတိမဟုတ်ဘူးတဲ့ဟုတ်ကလားဗျာဟင်အဲ့တော့ကိလေသာညစ်ကြီးကကင်းဝေးစင်ကြဲခြင်းဟုတ်ပါလားဒီတတိပဲထင်တယ်ဟင်ပြီးတော့သိုးရင်ပူဆွေးငိုငိုကြွေးရခြင်းကလုံလောက်ခြင်းလေဒီတတိပဲထင်တယ်ဟဲ့ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲခြင်းကချုပ်ပြောက်ခြင်းလေဒီတတိပဲလေ ဟုတ်ကလားဗျာပြီးတော့ဝိပါဒနာညာမဲ့ညာဖူညာပေါ်ခြင်းရောဗျာအာဒီပတိပဲလားဟုတ်ကလားဗျာပြီးပြီးတော့ကိုကိုယ်တိုင်ကိုယ်ပိုင်ညာဖြင့်မျက်စိအောက်မှာပဲနိဗ္ဗာန်ကိုမျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ခြင်းရင်ဟောအာဒီပတိပဲထင်တယ်ဟဲ့ဒီပတိပဲတဲ့တခြားလုံးမရှိပါဘူးတဲ့ဗျာဟုတ်ကလားဟင်အဲ့တော့တို့မနေ့ကဆွေးနွေးခဲ့ကြတာလေအသွားနဲ့ဒါပဲထင်တယ်ဟင် အဲ့တော့အသွားဖြစ်တဲ့တို့ဇာမင်ခေါ်တာပေါ့လေအရင်အရင်ကမက်ကင်လာမုံကပြောခဲ့တဲ့အသွားဖြစ်တဲ့မက်ကင်ကဟောဟင်ဟင်ဒီပတိနဲ့ပဲထင်တယ်ဟင်မနေ့ကပြောခဲ့တဲ့ဇာမင်ကဟောအဲ့ဒီပတိနဲ့ပဲဟုတ်ကလားပြောအဲ့ဒီပတိနဲ့ပဲတခြားပတိမရှိဟင်အဲ့တော့တို့မက်ကင်တုန်းကတော့ရှုွက်ဘယ်ရှုွက်ရှုရှုရှုွက်ရဲ့လှုပ်ရှားဖြစ်ပြနေအဲ့ဒါမက်ကင်လန်းထင်တယ်ဟဲ့ ဒီပေါ်ပဲတတိဥဆောင်နဲ့မခင်ခင်နဲ့သွားပါဒီလိုပြောခဲ့တာတင်မလားဟင်တို့ဒါနေအသွားကောင်းနေရင်ဟောဒီတတိနဲ့အာပုသွားရမှာတယ်လေဟုတ်ကလားအဲ့တော့ယောဂီတို့မှာဟုတ်ကလားတို့အသွားဘက်ကဟင်အလုံးအရင်နဲ့အင်အားသုံးဖို့လိုလာပြီဟုတ်ကလားလမ်းကတော့ဒီလမ်းမှန်းသိနေပြီလေဟုတ်ကလားဇာနေနဲ့ပဲ ဟိုဇာမင်းကတော့ကိလေသာရှုပ်သွားတာပြောတာမဟုတ်လားမဲ့ခင်ကကိလေသာတတ်သွားတယ်ပြောတာမဟုတ်လားအဲ့တော့ကိလေသာတတ်သွားတယ်ပြောပြောရှုပ်သွားတယ်ပြောပြောဒီတတိပဲဖြစ်နေဟုတ်ကလားအဲ့တော့ယောဂီတို့ဘက်ကဒီဇာမင်းဟုတ်ကလားအသွားတွင်ခြင်းဟုတ်ကလားတို့မဟုတ်ဒီမဲ့ခင်အသွားတွင်ခြင်းဟုတ်ကလားအင်းအားသုံးဖို့လူတွေဟုတ်ကလားဒီအင်းအားကနည်းနည်းလားအလုံးအရင်နဲ့လား အလုံးအရင်နဲ့သုံးဖို့လိုလာပြီဗျာဟုတ်ကလားအင်းအင်းအားသုံးကရတော့မယ်ထင်လဲအင်းအားမသုံးလို့ကတော့ဇာမင်ကလည်းရှေ့သွားမှာမဟုတ်ဘူးဟုတ်ကလားမဲ့ခင်ကဟောရှေ့သွားမှာမဟုတ်ဘူးဟုတ်ကလားဗျာအဲ့တော့ဒီနေရာမှာအင်းအားဆိုတာရှိလာတယ်အဲ့ဒါကိုတို့စာလို့တော့ဘိုးလို့သုံးလိုက်တယ်ဘိုးဆိုတာဗလာတယ်နဲ့ဟိဗလာကိုပဲ ဟိုဗမာကြတော့ဘူလို့သုံးလိုက်တာဗလာပါအင်အားတယ်လေအဲ့ဒီအင်အားမှာရုပ်အင်အားကမပြောပါတော့ပါဘူးစိတ်အင်အားကြီးတယ်ပဲဟုတ်ကလားဗဒါဘူဆိုတဲ့ယုံကြည်တဲ့အင်အားကဟောရုပ်မှာလားစိတ်မှာလားစိတ်မှာစိတ်မှာပြီးတော့ရဲရင်တဲ့အင်အားဆိုတဲ့ဝရိယဘူပါဟောစိတ်မှာပဲပြီးတော့တို့အရာရာကိုရှုမှတ်ခင်ခြင်းနေတယ်ဆိုတတိကဟောစိတ်မှာပဲဗျာ ဟုတ်ကလားပြီးတော့ကိုထားခြင်းတဲ့နေရာလေးတတိငြဲနေတဲ့တမာတိအားဟောဟာဒါနဲ့သိပဲဗျာအဲ့တော့ကိုထားတဲ့နေရာတီးနေတဲ့နေရာလေးအောက်မှာရှိနေတဲ့ယုံနာဖြစ်ပြည့်လှုပ်ရှားမှုကိုကွဲကွဲပြားပြားသိတဲ့ပညာအားကဟောသိမှာရှိတယ်ဟုတ်ကလားအဲ့တော့တို့ယုံအားကြီးဘလောက်ပဲခုနှစ်ကြိမ်ဒီလာဖင်ထိုင်းဖင်ထိုင်းစိတ်အား ဒါအလုံးရင်းနဲ့မသုံးရင်ကျွန်တော်ရမှာဟုတ်ကလားဟင်ကိုအားပဲနေတော့ရုပ်အားများများသုံးမလားစိတ်အားများများသုံးမလားရှေးကရုပ်အားများများသုံးတဲ့နောက်ကစိတ်အားများများသုံးတဲ့ဘသူရုံအားမှာသုံးဟင်ဟင်အဲဒီနေ့ခုနှစ်ကြိမ်ဆို ခုနှစ်ကြိမ်ဒါဘာအားတွေတော့ဟုတ်လားသိဉာဏ်ကဘယ်လောက်တော့ကြိမ်ကြိမ်ဘာအားတွေတော့ဟင်အထွေထွေငွာပြစ်တဲ့ရေချိုးချီယိုသေးပေါက်ကတော့ဟုတ်ပြီနော် ဟာလုတ်ကြောမယ်ဟင်ဟင်ဟာဟိုယူအားပြောလို့ပြောသေးအားပြောလို့ပြောနဲ့ဟုတ်ဗျာတစခန်းတည်းဘူးရမဖြစ်ကြနဲ့ဗျာတစခန်းနဲ့နေတော့ဥစားဟိုဟိုအားရဒီလုံးတက်ခဲ့ပါလားကိုရောကြီးဘယ်လိုမေးဘယ်လိုပြောမယ်ခဏဒီလုံးတက်ခဲ့ဘူးလားဟင်ဒီကြမှာတယောက်တစ်ပေါက်နဲ့ခဏတော့ဟင်ဟင်ဟင်အဲ့တော့ဟိုရုပ်အားကတော့ပြင်၁၈နိုင်လုံးလုံးတင်းတင်းသုံးခဲ့တယ်ခဏတော့မှန်ပါပါဟင်တန်တရားမရှိပါဘူး ဟင်ခင်ဗျားတို့သုံးပါတယ်တန်တရားမရှိပါဘူးဟုတ်ကလားဟင်ဟုတ်ကလားအော်ဘာဘာဘာလို့ကြီးလာတော့ဗျာဟင်အိမ်ပုံဖာမောက်ကို သုံးတယ်မဟုတ်ဘူးလားသုံးပါတယ်ဗျာဟင်ဟင်ဟုတ်ကလားအပေါက်ချမရှိအောင်ကို သုံးတာမဟုတ်ဘူးလားသုံးပါတယ်တယ်ဗျာအဲခင်ဗျားတို့ယောအားကတော့ပြီသုံးတာပဲစိတ်အားကအဲ့ဒီ90 300လားခင်ဗျားတို့မသုံးပါဘူးအပြည့်က300လား ဟုတ်ကလားဗျာမသုံးဘူးအဲ့တော့ဒီကံဘယ်လိုလုပ်တတ်ပါလဲခဏအဲ့ဒီမက်ကင်ဘယ်လိုလုပ်တတ်ပါလဲအသွားသမားဘယ်လိုလုပ်သွားမှာတော့ဟင်အဲ့တော့ငါဟာကြီးဘာလို့မသွားတော့လို့မေးမကြည့်ဘူးလားဟင်အိုးတို့ယောဂီရောက်ရောက်ပါတယ်ညလည်းမိတ်ဘူးတဲ့နေ့လည်းမိတ်ဘူးတဲ့အေးလည်းအေးနာပဲတဲ့ဒါလည်းသူဟာကြီးမသွားလို့တဲ့ငါဟာကြီးဘာလို့မသွားလဲမေးကြည့်ပြဟုတ်ဗျာဟင်ဟင် ဟိုတန်ညကာကာကြီးဟိုဘေးကဟိုဘိန်းနေနဲ့ဟိုချိန်ကျိုးကြီးတွေနဲ့ထင်လားဟဲ့ဘာမာကြီးရတဲ့အထူကြီးဒါကတော့ရုပ်ခုံပဲတို့တော့သူ့ကြီးတဲ့တွန်းလို့ပေါ့ကောင်တို့ရမှာလို့ထဲထဲမှာဂလီသာဆက်ထည့်ရသေးတာအဲဂလီသာဆက်မပါဘဲနဲ့ရပါလားအခုလည်းရုပ်ကျင့်တော့ကျွတ်တူကျင့်နေတယ်အတွင်းကအဲ့ဒီဘူငါးပါးဂလီသာဆက်မပါရင်ကောမရပါဘူးဗျာဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့အသွားတွေဘာလို့ဒီလောက်ထိနုံးနေတယ် တုံးနေတယ်မေးကြည့်ဟင်ဟင်စိတ်အားစိတ်အားစိတ်ဘက်ကအင်အားတတ်တည်နေနေတယ်လို့ဆိုလိုတယ်ရုပ်အင်အားတတ်တည်ကတော့မညာမခဏတော့အင်းဒီတော့တော့အထုပ်ဘူးမလို့ပါဘူးဒါကိုစိတ်မငြိမ်လို့လားကိုထိုင်ချနေရတာကိုဟုတ်ကလားဗျာနေတဲ့ရမှာမဟုတ်ပဲခဏ21ရောက်ဖြစ်နေပြီပဲဟုတ်ကလားဗျာဟင်21ရက်ကို16နာရီနဲ့တောက်လိုက်ရင်ပေါ့လေဟင် နေတဲ့နေတဲ့ဟာမဟုတ်ဘူးဟုတ်ကလားနေတာကိုမဟုတ်ဘူးနေတဲ့နေတဲ့ဟာကိုမဟုတ်ဘူးဟုတ်တယ်လေဟေ့ဟေ့ပြီးတော့ဒီတဲ့တို့ဟိုအမျိုးသမီးယောဂီဘက်ကရောအမျိုးသားယောဂီဘက်ကရောလာလျှောက်တတ်ပါတယ်တခါတလေအိတ်ကိုမအိတ်မိဘူးတဲ့ဟုတ်အိတ်တဲ့ယောဂီကြလဲတနားအိတ်တနားနိုးတနားအိတ်တနားနိုးတဲ့မနေကြပါဘူးအဲ့ဒါတွေနဲ့တော့ပေါင်းလိုက်ရရင်နိုင်ပေါင်းဘလောက်တော့ဟင်နိုင်ရင်သွားရင်လည်းဘာလို့မတိုးတော့ဟုတ်ကလားဟင် သွားရောဟိုခြေတော်နှစ်ချောင်းတော့လုံလာပဲဘောက်ခုံခုံရောပဲနေတော့ဟိဟင်ဒီနာတင်ဘောက်ခုံခုံနေရင်ဟုတ်ကလားအခုဟာကောစိတ်အားမသုံးတော့ခင်ဗျားတို့ဘောက်ခုံခုံနေဒါပဲတင်တယ်ဟိအဲ့တော့ဒီအင်အား၅မျိုးရုပ်အင်အားကအဲ့ဒီမှာဝရိယတစ်ခုတည်းပဲရှိတယ်ဝရိယမှာကာယကဝရိယနဲ့စေတသိကဝရိယခွဲတယ်လေဟင်ကာယကဝရိယတော့ဘယ်ချိန်ထိုင်မဲဘယ်နှစ်ချိန်ထိုင်မဲဘယ်နှစ်နာရီထိုင်မဲဘယ်သွားထိုင်မဲအဲ့ဒါရုပ်ရည်တခုတည်းပဲပါဟင် တန်ငါးမျိုးကစိတ်ဝရိယကြီးတယ်ထင်တယ်အဲ့တော့ဒီအင်အားငါးမျိုးထဲမှာယုံကြည်ချက်အင်အားအရေးကြီးဆုံးပဲဟုတ်ကလားဟင်ယုံကြည်ချက်အင်အားအရေးကြီးဆုံးတန်တတိတို့ဖရာယုံတော့ပဲနဲ့တော့ဟိဖရာပြီးတဲ့ဖေးကျွေးတစ်ချက်ထဲနဲ့ပေါက်တစ်ချက်ထဲနဲ့ပြောက်ဟုတ်ဗျာဟင်ဟင်ပဒါသာတွေတို့ဟောဟင်ဟင်တခါတည်းတစ်ခွက်တော့တခါတည်းမပြောက်ဟုတ်တယ်နဲ့ဟိယုံတော့ယုံတော့ယုံတော့ပြောတာ ဟင်အယုံကြီးအရေးကြီးဆုံးပဲဟုတ်ကလားအဲ့တော့တရားအားဆိုတာယုံကြည်ချက်အင်အားကိုထိုးလို့သည်ဟင်ဟုတ်ကလားဟင်ပြီးတော့ယုံကြည်ချက်အင်အားကောင်းလာရင်ရဲတင်လာတာပဲခင်ဗျားတို့မရဲတင်တာမှလည်းမယုံသေးလို့မှာဟင်နည်းနည်းလေးနိုင်လဲอืมယုံရဲတင်လာဟုတ်ကလားဟင်ဟိုဘယ်လိုချူလုံးကြီးနာတော့ရဲတင်လာသေးသေးกว่า ဟင်ဘာဖြစ်လို့တော့အိမ်ကြပြန်သုံးအောင်မှာမို့ဟုတ်သူများပြည်စီလေးဟောလာတာမို့ဟုတ်ဗျာတော်နေပိုင်ရှင်ပေးရမှာမဟုတ်လားတော်တော့အိမ်ကြတော့တော့ဟာကြီးပဲလို့ဖြစ်လာတော့ဆိုဟုတ်ဗျာမလို့မသုံးနဲ့ညာနာတာတာတော့အိမ်သူ့ကိုသူ့ဟာကြီးငှားလာတာခင်ဗျားတို့ဟုတ်ဟုတ်တယ်လေဟုတ်ကလားတော်နေသူ့ဟာကြီးအပေးရပါသွားဟိုပြောခါလို့ဒါမှမဟုတ်တယ် ဘာဖြစ်ဟာခဲ့ရင်ရောပဲခင်ဗျာဘာဖြစ်လို့တော့ဟာဟုတ်ကဲ့ရောဗျာအင်းဒါကအဲ့တော့ယုံမမယုံရင်မရဲဘူးလားယုံရဲတယ်ဟုတ်ကလားအဲ့တော့ဘယ်ရာမျိုးမဆိုရေးရေးတင်းတင်းနဲ့လုံရင်တတိသူ့တိုက်အားဆိုအလိုလိုသွားတယ်ဟင်ယုံကြည်အားကြည့်ရင်ရတင်အားပေါ်ရတင်အားကြည့်ရင်မအားသူ့တိုက်အားကောင်းလားဟုတ်ကလား ဟင်အဲ့တော့သူ့တိုက်အားကောင်းလာရင်တီအားရောကိုထားခြင်းနဲ့နေရာမတီးတိုင်းမှာဒီနေရာမှတ်ပေးသားဆိုဒီနေရာဟိုကြောက်ချလို့ကိုဖြစ်နေရမယ်တီအားလေအဲ့တော့ဒီနေရာလည်းဟိုဒလသတ်ဖြစ်နေတာကြီးဒလသတ်ပြနေရင်ဘာလို့ကိုယ်ကိုယ်ကြာကြာမသိရလဲပညာအားလည်းသိရမှာပေါ့ဟုတ်ကလားဗျဟင်အဲဒီတမာရီအားပါလာရင်ပညာအားကနေဦးမလားဗျဟုတ်ကလားဗျဒီနေရာမှာတီးနေတယ်တီးနေတဲ့နေရာကို ဒီနေရာတတိယဖိုက်ပြီးဒီနေရာရှုနေရင်ဘာလို့မသိရမှာတော့အဲ့တော့ဒီအင်အား၅မျိုးတည်းမှာယုံကြည်ချက်ဒီအရေးကြီးဆုံးပဲခေါင်းဆောင်တယ်လေဟင်သူတို့ကတော့တို့ဘာနဲ့ပြောရမလို့ဟိုဒါနေတို့မဲ့ခင်တို့ကိုရှေ့တန်းလို့ပြောရင်ခင်ဗျားတို့တော့ထောက်ဖို့လို့ပြောသားမှာဒီထောက်ဖို့ပါမှထင်လေဟင်အင်အားတတိဒါထောက်ထောက်ခံခြင်း ပုတ်ကလာရေပို့ဆောင်ရင်ရှိမှဒီတန်ရင်လည်းအသွားထက်မယ်အသွားတွက်မယ်ထင်တယ်ဟိမက်ခင်တွေကဟောအသွားထက်မယ်အသွားတွက်မယ်ဟုတ်ကလားအဲ့တော့တို့ဒီယုံကြည်ချက်အာငါမျိုးဒီအရေးကြီးဆုံးထင်တယ်ဟိဟုတ်ကလားဗျာအာငါမျိုးအရေးကြီးဆုံးနဲ့မှလည်းယုံကြည်ချက်ဒီအရေးကြီးဆုံးထင်တယ်ဟုတ်ကလားဗျာဟင်အဲ့တော့တို့ယုံကြည်ချက်မှလည်းဘိုးဆိုတာ မိဘနှမကဘိုးကြီးနှစ်ယောက်ကမွေးလို့ဘူဖြစ်တာမဟုတ်ပါဘူးတို့လိုရွာသူရွာသားကဖြစ်တာဟင်ဟင်ကဘာမှာဘူမျိုးရလို့ရှိသလားမရှိပါဘူးဗျာဟင်သူလိုကိုလိုကပါပဲအဲ့တော့တို့ဘူဖြစ်ခြင်းရင်စစ်ထဲဝင်ရမှာတယ်တာမန်တာသားစစ်ထဲဝင်ရတာပဲဟင်တာမန်တာသားစစ်ထဲဝင်ပြီးရင်ဟုတ်ကလားစစ်တိုက်ခိုက်မှုမှာရေတင်း ပြတ်သားမှတင်လေဟိဟုတ်ကလားကိုမသေးခြင်းသူ့သားရမှာပဲလေဟုတ်ကလားဟိဟုတ်ကလားကိုသေးမခံနိုင်သူ့သားရလိမ့်မယ်လေဟုတ်ကလားဟုတ်ကလားသူ့မတကိုကိုသေးမှာပေါ့ဒါပဲလေနှစ်ခုပဲစိတ်တိုက်တယ်ဆိုတာဒီမှာလဲဆွဲသိနေမှာစိတ်ပဲလေဟုတ်ကလားဟင်အဲဒါနဲ့လူကြတာမဟုတ်ဘူးလားစိတ်ကလေးတစ်ခုကိုလေဆွဲသိနေမှာစိတ်နဲ့လူနေတာဒါသူပိုင်ကိုယ်ပိုင်လူနေတာမဟုတ်လားဟဲ့ ဟုတ်ကလားဒီနေရာမစိတ်ကဒုက္ခနာပဲဘုံငါးပါးပါမှာပေါ့အဲမစိတ်အာကိုပြီးဇံငါးပါးလည်းဖြစ်မှာမဟုတ်ဘူးလားမစိတ်အာကိုပြီးပဲမက်ကချပါတော့ဖြစ်မှာမဟုတ်ဘူးလားအဲပြောပြောချင်တာပြောပြဒီတတိတလုံးနဲ့ပဲပြောပါတော့ဟုတ်ကလားဒီနေရာမှာကုန်ပါပြီးသားတယ်ဟဲ့ဟုတ်ကလားဟင်ဟာဒီတတိတလုံးပဲဟုတ်ကလားအဲ့တော့ဒီတတိလေးတလုံးနဲ့ဟိုဘက်ကသွဲစိတ်ကိုတွေးခွင့်မရအောင်ပြေးခွင့်မရအောင် စိတ်ဓာတ်နဲ့ပြောရင်တော့ဒီဘက်ကနေဒလသပြစ်နေမှာဟိုကခေါင်းမဖော်မှာပေါ့ဟုတ်ကလားဒီကမပြေးချင်းပြေးချင်းမေရဲဒီရဲနဲ့ဟုတ်ကလားခလုတ်ကလေးဆွဲတာတောင်တုံတုံတုံတုံနဲ့ဟုတ်ဗျာဟင်မယုံတော့လေဟင်တခါတည်းတာမိုးကနောက်ကနေပြီးတော့ဟိုရဲပေါ်တက်ပါတော့လားဆိုနောက်သာလက်ကြီးမှာရှိရင်တက်ဘူးဟင်တက်ပါမလားဟင် ဟုတ်ကလားဗျဒီကမစိတ်ကထိုးပေါက်အားကောင်းပါဟိုဆွဲစိတ်ကိုမတွေးတာအောင်ဟုတ်ကလားဗျမပြေးတာအောင်ဟုတ်ကလားဗျတို့တန်နေကြရင်တော့ဒီကဒလစပြစ်နေမှဟိုကတော့ခေါင်းမဖော်တာမှာပေါ့ဟုတ်ကလားဟင်တို့ကလည်းဥနေမှတကယ်လို့သူကသာခေါင်းဖော်နိုင်လို့ပြည့်ရင်ခမည်းတော်တလုံးမြုံမယ်ခမည်းတော်ကတစ်ချက်ဖောက်ကလေးထင်တယ်ရှမ်းတူမီတစ်ချက်မှမှတစ်ချက်ကလေးပါပေးတာထင်တယ် ကိုကတွေးချလိုက်ရင်တစင်းတိုက်ကြီးသွားတော့တာဗျို့မောင်းပြန်မောင်းပြန်ဟင်ဟင်အိမ်ပြန်ရောက်မယ်လားမှတ်တော့ဟုတ်ဟင်တစ်ချက်တွေးလိုက်ရင်တပီတန်းကြီးသွားမှထင်တယ်ဟင်ဟင်တို့နာမှာဟိုယောဂီဟောင်းလို့လည်းပြောနိုင်တယ်ယောဂီပြက်လို့လည်းပြောနိုင်တယ်ဒီနာဥထုံးဖေဖိုင်ရှိဟင်ဟုတ်ကလားဗျဥထုံးဖေဖိုင်ဒီနာရှိဟိုသူ့အတင်းပြောရမှာလဲအားတော့အားနာပါမာစီတို့ကမောင်းပြန်နဲ့သွားတွေ့ ဟင်မဟင်မအားကောင်းလာရင်ဟိုဟိုဆွဲသိမ်းနဲ့မသိတိုက်ကြတာလေအဲဒီကမအားနေတာနဲ့ဟိုကဆွဲသိမ်းကဖတ်ကုန်ကတာအဲ့တော့ညရှင်းတိုင်းထိုင်နေမှာသူ့အကူသေးပြီးသားလေးမျက်နှာငယ်လေးနဲ့လာပေါ်တယ်ဟင်ပေါ်တော့ဒါတော့ကိုယ့်ဘက်ကဟိုပြစ်တာဘယ်လည်းသားမပြစ်လို့ကိုကခေါင်းထောင်ပြီးပြေးထားတယ်လေဟဲ့ပြေးတော့ဟုတ်လားကိုကဗျာမပြေဘူးတဲ့ဩငါကိုတီးသွား မျက်နှာညိုးညိုးလေးနဲ့ဆိုတော့သူဟိုတော့ဘဝတဘာများဆင်းရဲနေမှာပဲလို့တွေးကြတဲ့အဲ့တော့ငိုခြင်းစိတ်ကလေးပေါက်ချလာရောတဲ့အဲ့တော့ငိုခြင်းလည်းငိုခြင်းလည်းမှတော့နောက်ကလည်းငိုငိုနဲ့တိုက်တွန်းတော့မျက်ရည်ကကြာလာတော့ဟိုဦးထုံးယောဂီတဲ့ကြီးဦးထုံးဖေအကြောင်းပြောရတာလားကြာလာရောတဲ့ဒါပြီးတော့ပေါ်တဲ့တပွဲဟိုဒါတော့ကတော့ ကိုကိုဟုတ်ကလားတမလွန်သွားတာဘာကိစ္စရှိမှာလို့ဟင်ဟင်အဲ့ဒီကတွေကဟိုကဟင်ဘယ်နဲ့တို့အသာပြီးတင်လေဟိတို့ကခံစစ်တင်လေဟိုကထိုးတယ်မနဲ့၄နာရီလဲထိုးရောဦးထုံးဖေးအခြေဆုံးဖြစ်တဲ့မိခိုင်ကရှေ့အိမ်မှာမျက်နှာငယ်လေးနဲ့ငုံတုတ်ကလေးအဲ့တော့အာငါသမီးဒီလိုငုံတုတ်ဖြစ်နေရင်တော့ အိမ်မှာတစ်ခုခုဖြစ်လို့ဖြစ်ရမယ်ကိုဟုတ်ဗျာဟဲ့အဲ့တော့ဟိုကပြည့်တာဘူပြည့်တာဒါနဲ့ဒါလုံးမြုပ်ရောအဲ့ဒီမှာခေါ်သွားတာဗျခွေးအိုကြီးပါတယ်သူရောက်မှခွေးအိုကြီးလည်းပါတယ်သူ့အဖေလည်းပါတယ်အဲ့တော့ခွေးအိုကြီးပါပြီးတော့အဖေအဖေကြီးတော့ဘယ်လိုဗျဆိုဘယ်နေနေမလို့ခွာအောင်ဟဲ့ဟိုသူ့အဖေသွားပြီးတော့အဖေခဏမီတော့ကြုံရှုွက်တဲ့ဘယ်နေလားဘယ်နေနေမလို့ ဘိုးပြည့်ချတာသုံးအောင်လုံးပြေးကြရောဟုတ်ကလားဗျာမယုံမေးကြည့်ဗျာကျုပ်အင်းမယုံမေးကြည့်ဗျာအင်းကိုရာကြမေးကြည့်ဗျာဟုတ်မဟုတ်တော့ဟင်ဟင်ဟင်ဟဲ့ဒီကတည်းကပြရမယ်ကဟောအဲဒုရကပြင်းပြီးတော့ဟိုကခေါင်းတောင်ထားတာသူကချတော့မောင်းကြဟုတ်ကဲ့ကိုရာချတော့တလုံးတူဟုတ်ကလားတစ်ချက်ဖောက်တယ်ဟင် အဲတစ်ချက်ဖောက်သမားကလက်သွက်နိုင်မှာနော်တစ်ချက်ဖောက်လည်းဖြစ်သေးလက်ကလည်းနှေးသေးငေးကလည်းငေးသေးဟုတ်ကလားဟင်နိုင်မို့နေနေတာလားခဏတော့သုံးဖန်ထောင်ဖြစ်ဦးမယ်ဟုတ်နိုင်မလားသုံးဖန်ဖြစ်မလားဟာသုံးဖန်ဖြစ်မယ်ခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့ဆွဲသိနေမှသိဒီညမှာတိုက်နေကြတာပဲလေဟုတ်ကလားအဲ့တော့ခဏတော့မသိကနိုင်ရင်နိဗ္ဗာန်တို့ပဲဟုတ်ကလားဆွဲသိကနိုင်ရင်အိမ်ဖို့မှာပဲဒါတော့နှလားမရှိတာလေဟုတ်ဗျာ အင်းကတော့ဘယ်လမ်းကြိုက်တုံးကြီးဟုတ်ဗျာဟင်ဟင်ဘယ်ဒီကနိုင်တိုင်းတော့အိမ်ပြန်ဖို့မှာခင်ဗျားတို့ဟင်ဟင်နေလန်းနောင်ကိုဟိုရိတ်တာဆိုရင်မတွေးရအောင်ငါခိုင်းပြလိုက်မယ်ဆိုရိတ်တာတော့ကြားတာတော့ကိုကြောစိတ်အောင်ကိုဟုတ်ကလားဗျာခိုင်းခိုင်းမှာခင်ဗျားတို့ဟောဟင်ဒီကောင်မှတ်လောက်တာလောက်အောင်ပညာပေးလိုက်မယ်ဆိုပြီးဟင်ဟုတ်ကလားဗျာအလုံးမှာခင်ဗျားတို့ အဲ့တော့ဒီတို့မုံဘာငါလဲဒီမှာအမင်းနေရတာပဲဟုတ်ကလားဗျအဲပြီးတော့တို့ဒီမက်ကင်ကဟောပြုမှားမင်းနေရတာဒီမှာအားကဘုတို့နေတော့ယုံကြည်ခြင်းနဲ့ရဲတင်းခြင်းဆိုတဲ့တရားနဲ့ဝိရိယခဏမင်းနေရတာယုံကြည်ခြင်းနဲ့ရဲတင်းခြင်းဒီနှစ်ခုမှမရှိခင်ဗျားတို့တတိလေဟုတ်ကလားမှားရောမှားရောမဲဟုတ်ကလားဟင်ဖရာသူဝပါဖေးမှတ်ပါတယ်နဲ့ပြီးတော့မှာခင်ဗျားတို့ဟုတ် မမပူလာဆိုဖရာပူရပါစေအမှတ်ပါစေပဲဟုတ်ဟင်ဒါလည်းပူသေးလားဟင်ဟင်မှတ်သလားဆိုဖရာပူရပါစေအမှတ်ပါလေပေါ့ဒါတော့ရှိမှာပဲလေတို့တော့ယုံကြည်ခြင်းနဲ့ရေတင်ခြင်းမရှိရင်သူကမှထောက်ဖို့အမကောင်းရင်ဇံလည်းမတွားနိုင်ဘူးလေဟိုမဲ့ခင်လည်းမတွားနိုင်ဘူးဟုတ်ကလားဗျာဟိုသမာဓိနဲ့ပညာဆိုတာကတတိယချပေးလိုက်တဲ့ဘုံတစ်ခုပါဗျာသူစဉ်းစားမနေနဲ့ဟုတ်ကလားအဲ့တော့ဒါကဟိုသမာဓိနဲ့ ပညာကတို့ဟိုတတိကိုဟိုလက်ဝေခံတယ်ဟဲ့ဟဲ့ဟောတတိရဲ့ဟိုတတိကဘု து လက်ဝေခံရတော့ဆိုတော့တရားနဝရိယတယ်လေအဲ့တော့ယုံကြည်ခြင်းနဲ့ရည်တင်ခြင်းဟုတ်ကဲ့အရေးကြီးဆုံးဒါလေးဒီတို့ရွာကဒီထွက်ခဲ့တော့ကတော့နည်းနည်းအရသာယုံလေးလောက်တော့ရှိမှာပေါ်လေဟင်ဟင်တို့ရွာသေးအဲ အယောင်ဝဲလှုပ်သူကလည်းလှုပ်တော့လှုပ်ခရကွာရကုန်ကြီးပါဟင်လူတာမောတာပါဘာမှရပါဘူးတဖြည်းဖြည်းနဲ့ဟင်အသက်ပဲအိုးလာတယ်မသူမိမဖောင်းမိဘူးဟုတ်သာသနာနဲ့ကြုံတုံးနေတော့ဒီလောက်တော့ခဏတော့ယုံတယ်အရာသားယုံဒီလောက်တော့ရှိမှာဟုတ်ကလားဗျာပြီးတော့နားတလူကြရင်တော့ကိုတော်ကြီးကအပြောကောင်းဟာကိုတော်ကြီးစီသွားရင်ဒါလေးနဲ့နည်းနည်းတော့ပါဟာဘာဘာမှပါဗျာခဏလို့ဒါလည်းပါမှာ ဟင်ဟင်ကိုရောကြီးပြောလို့ရှိရင်ဖဲ့နေတော့ဟုတ်ကလားအာမထုတ်ဖဲ့နေတော့ရမယ်ပုံဘူးဗျာဟုတ်ဗျာအာမထုတ်ဖဲ့နေတော့ရပဲပုံဘူးကိုဟုတ်ဗျာခင်ဗျားတို့အဲ့ဒါအရာသားတရာလောက်ပဲရှိသေးတယ်ဟင်ဒီကနေ့တတ်ထဲဝင်လာဟုတ်ကလားဒီတတ်ထဲလည်းအာထုတ်ဟုတ်ကလားဟိုယိုယိုတာတာကတတ်ကြကြည့်ဖြစ်ဖို့ဆိုတာဖေဆုံးမလားမပုတ်ကလားမပုတ်သေးဘူးမရဘူးဆိုတော့တက်တက်ကြည့်လို့ ဘူတော့ခဏထောင်းဟင်ဟင်ဟိုတိုက်ပွဲမှာကိုတခါတည်းနေရွက်ပြလို့ပြဟလက်ပြလို့ပြဟနဲ့ကိုအဲ့လောက်တိုက်မှတိုက်နိုင်မှရေရေတင်းတင်းရိုးရိုးချုံချုံတယ်လေဟင်ရေရေတင်းတင်းရိုးရိုးချုံချုံနဲ့ကိုတခါတည်းမျက်စိမိတ်ပြီးဝင်ရမ်းနိုင်တဲ့ပုဂ္ဂိုလ်မှဇာတုတက်တာတမန်နဲ့ခင်ဗျားတို့မတက်နိုင်ဘူးဟုတ်ကလားဗျာအဲ့လိုအားထုတ်လို့ရှုွက်နဲ့မစိတ်တဲ့လို့ဟုတ်ကလားဝင်ပဲလို့ထွက်ပဲလို့တမားတင်းနဲ့မိတ်လောက်ရှိရင်တော့ ခင်ဗျားတို့ဒါသားပြေပြီဟဲ့ဘိုးတော့ဝေးပြီဘိုးတော့ဝေးပြီဒါမှဒါသားလောက်တာသေးဝေပါပါလားမှတ်ဖို့တင်နံပါတ်ရတာတော့ရှိသေးကဲကဲနာကြအောင်ဆို